ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌9ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ခန္ဓာရဲ့အစိုးရနဲ့ကဘာဝဘိုင်းကိုကြောက်ပြောတယ်နော်မှန်ပါဗျာအဲ့ဒါတို့ကြည့်မမို့ဘူးရတီးဖို့တယ်ဟုတ်ကဲ့ဟင်တို့အဲ့ဒါမဟောမီ အလုံးပြီးသခံစတဲ့ချိန်ကစပြီးဂျာနဲ့ချိန်တွေကကျင့်မှုဟောတာလားအဲ့ဒါကျင့်ဖို့အခုကပြီဖို့အဲ့တော့တို့ဘာတွေဟောနေနေယောဂီတို့ကအရင်ကတို့ပြီးတဲ့အတိုင်းကိုနာသီဝါမှတ်တဲ့ယောဂီဒီအဲနာသီဝါနဲ့လေနဲ့ဒါလေးကမ္မနေရာမှာထင်တယ်အရင်နဲ့အမှန်နဲ့အထွန်းနဲ့အမှန်နဲ့ဒါတိုက်နေကိုယောဂီတို့တာပါတို့ခုဟောနေတဲ့နောက်ကိုလိုက်မလာခင်နဲ့ ဟုတ်ပါအဲ့ဒါကိုကျင့်ကိုခေါ်တာမမဟုတ်တာသိကိုခေါ်တယ်ဘာလားရဲ့ဘဟုတုတပြည့်လားဟိုတုတညာအတွက်ယောဂီရဲ့သင်္တညာအတွက်ဟုတ်ကလားဒီတုတညာသင်္တညာကိုမြည်ပြီးကိုယ်တိုင်အားထုတ်တဲ့အခါဘာဝနာညာကသူ့အတူပေါ်မှာဒီကိုယ်တိုင်ဘွားလို့တရားကိုဘာဝနာညာလို့ခေါ်တာလေဟုတ်ကလားအဲ့ဘာဝနာညာအတွက်ကိုသူကတုတညာဖြစ်အောင်ဒါဟောပြနေတာအဲတုတညာမီး၍ယောဂီတို့ ဟိုတရားနာနေတဲ့အချိန်ဖြစ်ပြီးနာပြီးသားအချိန်ဖြစ်ပြီးဘာကိုဘယ်လိုဆိုတယ်လို့ယောဂီတို့ကိုယ်တိုင်သဘောပေါက်ရင်သိတာညာမယ်လေဟုတ်ကလားလားဟင်ဒါလို့ကြီးရှူတော်ပြေနာသီဝနဲ့လူနဲ့တိုက်တာဒါပါကြီးဟုတ်ကလားဟင်ဒါလည်းကြည့်ရမှာထင်တယ်အင်းတခြားမရှိဘူးဟုတ်ကလားအဲဒီတို့ဟိုဝင်လေးလေးဝင်လာတယ်ဖြည့်သွားလေးပေါ်တယ်အဲ့တော့ထားပြီးတယ်ထင်တယ် ဟာဖြည့်ပါလေးပေါ်မှာထားပြီးတာလေဟုတ်ကလားဒါလေးမှခိုင်းတာအဲ့ဒီတည်းမှာပဲခန္ဓာ၅ပါးလည်းရှိတယ်ဟုတ်ကလားအာရဏလည်းရှိနေမယ်ဓာတ်လည်းရှိနေမယ်သစ္စာလည်းရှိတယ်အဲ့ဒီတည်းမှာဘယ်မှလိုက်ကြမလဲတောင်းတို့အာမခန္ဓာပါပဲနှကောင်းထိတ်နိဗ္ဗာန်ဖြစ်ရှိတယ်ဟုတ်နှကောင်းထိတ်ပါဟုတ်ကလားအတိုင်းနှကောင်းယောဂီတွေနဲ့နိဗ္ဗာန်ဝေးကလားနိဗ္ဗာန်ဟုတ်ကလားဘယ်လောက်နိဗ္ဗာန်ကကကလေးကလောဘကနေတာ ကကပလေးကမခွန်ဖိနေပါသေးရှိတယ်အဲ့ဒီအထီးပြီးဒါလေးကိုပဲဟိုဘုရားရှင်ရဲ့ညာတော်နဲ့ခန္ဓာ၅ပါးအာရဏ7ပါးဓာတ်7ပါးသစ္စာ4ပါးနဲ့ပေါ်တော်မူတာအဲဒီတစ်ခုပိုင်မြင်လာတဲ့ဒီတိုင်းနေမှာပေါ်ကြတာလေဒီတိုင်းနေမှာပေါ့ဟောခန္ဓာပဲမှာသင်္ချာကိုအာယုံတိုက်ခိုက်တာလို့ပြောပြီးသားပါဟုတ်ကလားအဲမြင်တော့ဟိုအဖေယုံနဲ့မျက်စိနဲ့ယုံတစ်ခုထိ အဲ့မှာမြင်ပြီဆိုတဲ့အတိအကျပေါ်လာမဟုတ်လားဟုတ်လားဗျဒီလက္ခဏာ၅ပါးရှိတာပဲကြားတော့ဟောအနမှာဟောဟိုစားတော့ဟောအတူတူပဲဟုတ်ကလားဒီတိုင်းမှာပဲအသေးကတွေးတဲ့နေရာလဲခန္ဓာ၅ပါးပဲဟုတ်ကလားအပြီးမှာလဲခန္ဓာ၅ပါးရှိတာပဲဟိုတို့စိတ်ဓာတ်နုပါဒနာဆိုလို့စိတ်တစ်ခုတည်းနဲ့ထင်မနေနဲ့နှလုံးမင်းမပါပဲနဲ့ဘဝင်လေးမပါပဲနဲ့တွေးလို့မရဘူးဟုတ်ကလားဗျဟင်အဲ့တော့နှလုံးသွေးတို့ဘဝင်လေးတို့ဒါရုပ်အုပ်စုတွေမဟုတ်ဘူးလား ဟင်းရိုးဆိုလုံရှားပေးမှဒီအတိဒီဟိုထားခေါ်ရတာပုံကလားဗျာဟုတ်ကလားဗျာအဲ့တော့တို့ဘယ်သာရှုရှုထိပိယုံနာနှပါဒါရှုရမှာတယ်ဟဲ့အဲ့ထိပိယုံနာနှပါမှာလေထိထွာလေးကဟိုထင်ရှားတယ်ဟဲ့ထိထွာလေးကထိမှအရေးလာပေါ်တာတယ်ဟုတ်ကလားစက်ကြီးသူ့သူ့ဟာလေးနဲ့သူတတ်ထားပေါ်ဗျာဟင်ဒီလည်းထက်ဟင် အဲရီလဲထဲအင်းဝင်လဲထဲတင်တယ်ဟဲ့သူကလီတော့လီလီထွက်ဖို့ရအိဇောပိုက်တွေလည်းရှိသေးတယ်နဲ့သူ့မှာလည်းဖီရီလီဝိုင်းဟုတ်ခလားလေးခုနဲ့တိဆောက်တယ်ထင်တယ်ဟဲ့ရင်းပြီးတော့ဟိုတို့ဟိုပူလီဂျိုးတွေနဲ့အဲတတ်တုံးကတော့ပဲနေတော့အပေရာရှင်လားပါပါခင်ဗျာမိဘနဲ့ငင်းပြီးနီနီလေးဟုတ်ကလားဟိုကြားလိုက်တော့ငါကြားခဲ့ဘူးတဲ့ဟို ဟိုသူတို့အောက်ကတော့တန်ပန်ခေါ်တာပေါ့ဗျာဒီကြတော့ငှက်ပေါ့ဗျာဟင်ဟုတ်ကလားအဲဒီဟိုတန်ပန်သမားတွေဟိုတန်ပန်ထိုးရင်းနဲ့အရက်တော့ဟုတ်ဗျာညာကြရက်တော့ပြီးတော့အိုက်တော်ဟိုအင်းကြီးဒုံလုံးကြီးတွေနဲ့လေးယောက်သားကြီးအဲဒီတန်ပန်နဲ့အိတ်ဗျာအဲဒီကအရက်ကလည်းအရှိကလည်းထားရဟိုကလေကလည်းတိုက်နေအဲဒီမှာအေးပပြီးတခါတဲ့အံလဲအံလျှော်လဲလျှော်နေဒီကနီးနေဟုတ်တယောက်ကသုံးယောက်ကနေမူးမူးနဲ့ပြောတယ် အင်းဘောင်းသူ့နာမည်ဘာလာဆိုလားဘာမောင်ဆိုလားဘာမောင်ရင်မလျှော့နဲ့ကွာနိဗ္ဗာန်နီးနီးလေးကွာမလျှော့နဲ့ကွာနိဗ္ဗာန်နီးနီးလေးဆိုတာဟုတ်လောက်ထားတာပါတော့အဲ့ရသမားလေးယောက်ပြောဖို့ပြောနေတယ်ဟင်ဟင်အဲ့ရသမားကနိဗ္ဗာန်နီးပြီးကွာမလျှော့နဲ့ကွာဟင်ဥပုသ္စံညာဟောဟုတ်ကလားဗျာဒါမှနိဗ္ဗာန်နီးတဲ့ဟင်အဲ့အဲ့ဒီမှာအသေးပဲရှိသေးတယ်လေအဲ့ဒီသူ့ခေါင်းနဲ့ လှည့်လိုက်လို့နိုးလာတယ်ထင်တယ်နိုးမှဟောဆက်မိတန်ဆိုတဲ့မိတန်ပါအဲဟုတ်ကလားအဲ့ဆက်မိဟီတန်ပြီးဟိုဆက်ထဲကထွက်လာတာထင်တယ်ဟဲ့ဟုတ်ကလားဒီဆက်နိုးလို့အလုံးလုံးလို့ထွက်လာတာဟုတ်ကလားတို့ဒီဖြီဆိုတာလေဟိုနိုးလာမှဟိုဘာလို့ထက်ပြီးသွားတည်းကထနိုးရတာထင်တယ်ဟဲ့နိုးပြီးပြီးရတာဗျာဟုတ်ကလားအဲ့တော့ထီရထင်ရှားတယ်ထင်တယ်အထီးနဲ့အပြီးရှိတာတဲ့ထီရဖိုက်ရှု ထင်ရှားရှိပြီးသားတစ်ကြောင်းဒုက္ခပေါင်းစုံတို့ရဲ့သူဝေးရာဖြစ်ခြင်းကြောင့်တစ်ကြောင်းဒုက္ခပေါ်ထိုင်ရှုရတဲ့ယောဂီဒီအတိပေါ်ထိုင်ရှုရမှာထင်ကြလားဟုတ်ကလားဒီအတိပေါ်လာထိုင်ရှုပါဘယ်ကရှုရှုရှုကျင်ရာကရှုပါကိုယ်ခန္ဓာတဲ့ကဖြစ်ပါသေးဟုတ်ကလားဟင်ဟိုတို့ကိုယ်စိတ်ကိုမပန်မပိုင်သေးဘူးဟုတ်ကလားပညာကိုကြော်၍ပရမတ်မပေါ်သေးဘူးဆိုရင်ကိုယ်ခန္ဓာကိုယ်လာရင်းဆိုင်ရှုဟုတ်ကလားဟင် အင်းတို့ကိုယ်ခန္ဓာရဲ့ဖြစ်စဉ်ကိုယ်စိတ်ကိုပိုင်ပြီဆိုလို့ရှိရင်ဘသူကြည့်ကြည့်သက်ရှိကြည့်ကြည့်သက်မဲ့ကြည့်ကြည့်အတူတူပဲဟုတ်ကလားဗျအဲသူတို့ရုပ်တွေလည်းတို့လိုဖောက်ပြနေမှာပဲဟုတ်ကလားကြောင်တုံးကြီးမုံညာငင်းနေကြမယ်မထင်နဲ့ဖောက်ပြနေဟုတ်ကလားဟင်အကြောင်ဘုံဟိုကြောင်တုံးကြီးဟဲ့လို့သူအသေးကြီးထင်မနေနဲ့သူဖောက်ပြနေတယ်ဒါလေးပါနေတယ်သူလည်းဟုတ်ကလားအဲ့တော့အထီဘောကိုအထိုင်ချပြီးရှူသမ်းပါဒါမှန်းသိနေပြီဟုတ်တာပဲဟုတ်ကလားဗျဒီနေရာမှန်းလည်းသိနေပြီဟုတ်တာပဲ ဟုတ်ခလားအဲ့တော့ဒီရှူတဲ့နေရာမှာလဲတို့ဟိုဘောလုံးနဲ့ပြောရင်တော့အာသာသမားဘောလုံးတွေ့မှုထင်တယ်ဟဲ့ဟုတ်ကလားတယောက်တည်းစိတ်တိုင်းရခံရတာလားတစ်ဖက်ကအဖြည့်စီးနဲ့ခံရတာလားအဲတစ်ဖက်ကအဖြည့်စီးနဲ့ကြားခံရတာလားဟုတ်ကလားအဲတစ်ဖက်ကအဖြည့်စီးကြားခံရတယ်လို့ကိုယ်ကတော့ကိုယ်တယောက်တည်းခံရတာလားအသင်းနဲ့ခံရတာလားဟိုအသင်းနဲ့ခံရတာဗျာအပေးယူခြင်းညီမမဟုတ်ဟုတ်ကလား တို့မှလည်းဟိုရုပ်ဖောက်ပြန်သလိုနာမ်သိထင်တယ်ဟိအဲဒီမှာခံစားပြီးမှတ်သားပြီးကြောင်းများဆိုင်ပြီးဆုံးဖြတ်ပြီးပါတယ်တနေ့တို့လည်းအသေးနဲ့ပဲမဟုတ်ဘူးလားအဲအသေးနဲ့ကလည်းညင်ညွတ်မှဗျဟင်မညင်ညွတ်ရဘူးတနေ့ဟုတ်ကလားဟင်အမညင်ညွတ်မရဘူးတစ်ဖက်ကကောအတားအဆီးတွေရှိသေးတယ်ဟိအဲအတားအဆီးတွေလည်းရှိတယ်အတားအဆီးရှိတယ်လို့ပြညာတွေကလည်းဖုံထားတာထထထင်မဗျဟုတ်ကလားဟင်အထထဗျအဲ တို့လူဆိုတဲ့တယောက်တည်းမှာကိုလူစွာပါသေးတယ်ဒီကနေပြီးမှလူနောက်ကလူမျိုးစွာထပ်ပါသေးတယ်အဲလူမျိုးပြီးမှတခါရွှေမျိုးစွာထပ်လာအောင်မှတယ်ဒါအာဒါပြီးမှယောက်ျားမိန်းမလာအောင်မှတယ်ဒါပြီးကိုဘသူမှပဲကွာလာအောင်မှတယ်ဘယ်လောက်ဖုံးထားတော့ဟုတ်ကလားဒါတွေကိုခွာကြည့်ရမှာတယ်တို့မို့ဒါကိုထိုးဖောက်ကြည့်ရမှာအဲတော့အဒါစီကဟုတ်ဗျာတစ်ဖက်ဘောတင်းကတော့အညီညနေမှာပါ ဟင်ဒီဘက်ကလည်း7ယောက်ဖြစ်တယ်လို့ဟိုဘက်ကလည်း7ယောက်နဲ့ပါအညီမျှပါဟိုဒါတို့လူမှုပါမင်းဆိုလို့ရှိရင်ပါလာကိုချိန်အောင်ကြည့်ရသေးတယ်ဟိဟင်အဲအလေးချိန်ကြီးညီမတို့ကပြန်ညွှရတာတယ်တို့ဒီမှာတော့မဟုတ်ဘူးယောဂီတို့တတိတလုံးနဲ့အတားမျိုးစုံတယ်ဟင်တတိတလုံးနဲ့အတားမျိုးစုံသွားမှာတင်လားဟင်အဲ့တော့တို့ဒီထိုးဖောက်အားအလွန်ကောင်းမှတင်တယ်အထီလေးရဲ့အပေါ်တတိလေးစိုက်အားတင်ဟိ တတိယဟိုခြေရာချအားထင်မဟိတတိယခြေကုပ်ယူအားထင်မဟိဒါအကောင်းပါအဲ့တော့တို့ဒီနေရာမှာဆိုရင်အထိနဲ့အပိနဲ့ဒီနှစ်ခုအလုံးလုံးပုံဒါသိကျင်တာဗျာဟုတ်ကလားတို့တို့လာပြီးဟိုခန္ဓာကြောင့်တင်ပြမလို့ပါနဲ့ဟုတ်ကလားခင်ဗျားတို့တင်ပြသိကျင်ကိုဟောတာမဟုတ်ပါဘူးဩဒုဒပဲဟောတာလေဟုတ်ကလားအထိဘယ်လိုထိနေတယ်အပိဘယ်လိုသိနေတယ်ဒါလေးသာပြောပြပါမှာဟုတ်ကလား အဲ့ဒီအဖြစ်နဲ့အတိအကြောင်းလေးကိုတိုးပြီးတာဟာအဲ့ဒါအတိတိုးတာပါအတိတိုးတာကိုညာတက်တယ်လို့ခေါ်တာပါအဲ့ညာတက်တယ်လို့ရှိသေးလားတိုးပြီးတော့အတိတိုးတာတယ်နဲ့အဲ့ဒီအတိတိုးတာညာတက်တာလားဟုတ်ကလားညာတက်တဲ့အကြောင်းလည်းပြောပြီးပြောတာအဲ့တော့မိမိဒီအဲအထီလေးနဲ့အတီလေးကြောင်းဒီနေရာမှာလည်းအထီလေးကြောင်းလည်းကြည့်ရမှာထင်ပါတယ်အထီလေးကြောင်းတည်ရင်အတီလေးကြောင်းကသိနေတာပါပဲဟုတ်ကလားအဲ့တော့အထီလေးဟိုမီး၍အတီလေးကကပ်ကပ်ပေါ်တာထင်တယ်ဟဲ့ အဲ့တော့ဒီအထီလေးနဲ့အတီလေးဟုတ်ကဲ့အလုံးလုံးဘုံကခုနကအဲဆက်နိုးလာတော့သက်တံဆိုတာမြည်ဟိတံထွက်လာတယ်ဟုတ်ကလားအဲ့ဒီမြည်ဟိတံဟာဆက်ကလာဆက်တံရဘယ်လိုပြောဟောတော့ယောဂီတို့ရဲ့လာလာတိုင်တာပဲဆက်တံကြီးကဆက်တံကြီးကယောဂီတို့တိုင်တာပဲဟုတ်ကလားအဲ့တော့သက်ကြီးနိုးလာတော့အတံထွက်လာတယ်ထင်တယ်ဒါဆက်ကမဟုတ်ဘူးလားမကွာတို့ဟာတွေတော့ဟင်ဟင် တို့ပါစီအိုတွင်းလုံးကဟိုဆရာတော်ဥကိတ္တိသွားကြီးတယ်ဥတွင်းဆရာတော်ဟင်ဟိုသူတပီကဥဝိရိယတယ်ဥဝိရိယကလည်းဘုဂုသားတော်လှုပ်ချင်တာရှောက်လို့ထားဟုတ်ဟင်ဘုဂိတိကလည်းခိုင်းညာရှောက်ခိုင်းကျတော့ဘုဂိတိကညီးငါမို့လို့လဲဝရိယနဲ့ဖြစ်တာဝရိယမို့လို့လဲငါနဲ့ဖြစ်တာဒီယောဂီတွေနဲ့တို့နေရတော့ဟုတ်လားငါမို့လို့လဲဝရိယနဲ့ဖြစ်တာလို့ဆိုတယ်သူတပီကဝရိဥဝိရိယဟုတ် ဝရိယမို့လို့လဲငါငါနဲ့ဖြစ်တာလို့ဟုတ်တယ်လေဟင်ဟင်ဟင်စက်ကမီလို့စက်တန်ဆိုရင်ဒါစက်ထဲအဖြစ်ရမှာဟုတ်ဟာငါမို့လို့လဲဝရိယနဲ့ဖြစ်တာဝရိယမို့လို့လဲငါနဲ့ဖြစ်တာတော့ကြောမယ်ဗျာတို့ဟင်ဟင်ဟင်ဟိုလင်မယားနှစ်ယောက်ပေါင်းရင်သားတစ်ယောက်ရတယ်တို့အမြဲပြောတာပဲဒီသားဒီ လင်ကပါတာလားမယားကပါတာလားမေးတာပဲဘယ်တော့ပါဟင်နှစ်ဦးပေါင်းလို့ပါတယ်ဆိုရင်လင်ပစ္စည်းဘယ်လောက်ထည့်ပေးလိုက်တော့မယားပစ္စည်းဘယ်လောက်ထည့်ပေးလိုက်တော့ပါတယ်ဆိုပြောပြပြောပြအာမသိနှခေါင်းထိတာကြည့်ပါဖို့ဟုတ်ကလားဗျအဲအဲ့ဒါလေးသဘောပေါက်အောင်ကြည့်ပေးပါဟုတ်ကလားဒါလေးကနေပြီးအတိတိုးပညာသင်တက်နေမှာပါ ဒါလေးကလည်းအစွဲတိုင်းသူဖြစ်နေတာတယ်ဟဲ့အစွဲတိုင်းပဲဟိုစိတ်ရဲ့လေပန်နှုံးလေပတ်တာဒါလည်းသူ့ခီအားဟုတ်ကလားဟိဟင်သူ့ရဲ့ဟိုသူ့အရှိန်ငါဟဲ့ခီကိုမီ၍အရှိန်ဖြစ်တယ်ထင်တယ်အဲ့ဒီအချိန်ကိုအတိုးဆုပ်ကလေးကိုကြည့်၍အနေတို့အများတို့ဟုတ်ကလားဗျအဲ့ဒီလိုဖြစ်တာတယ်ဗျာဟုတ်ကလားတို့မှလည်းဟိုဒီဟာအစွဲကံရဲ့ထောက်ပံ့အားနဲ့ဟုတ်ကလားဟဲ့ဒီအထီးနဲ့ဒီလေးဖြစ်နေရတာထင်တယ် ဟုတ်ကလားဟိုအစွဲကုန်လို့ရှိရင်ဟိုအချိန်ကုန်မှာတင်လေဘို့မို့အချိန်ကုန်ရင်လည်းအစွဲကုန်တယ်ထင်မလားဒါကဟိုမဟိုမတဖဲနဲ့ပြီးတဲ့ဟာပြောတာပေါ့လေဟုတ်ကလားဒီကံပါတိကံကိုရင်ကံချိန်နဲ့ကုန်မှာတင်တယ်ဒီနေရာမှာသုတိဆိုပြီးတော့တို့ပြီးပေးရတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့ဒီအထီးနဲ့အတီလေးမှာအစွဲတိုင်းမဲ့သူလှုပ်ရှားနေရတာမဟုတ်ဘူးလားတဲ့ရဲ့လည်းပါနှုတ်နီးသူ့ဟိုတို့ခီရဲ့ထောက်ပံ့ ရေးရထောက်ပန်းအင်းကြီးဝိုင်းရထောက်ပန်းဟုတ်ကလားလေးရထုတ်သွင်းထင်တယ်ဟဲ့အိတ်တော်ပိုက်ကလေအဲဒီအားလေးနဲ့သူသွားနေရတယ်လို့ပဲဒုက္ခနာကိုလေဒါပဲမဟုတ်လားဟဲ့အဲ့တော့တို့ဒီအဲအထီးနဲ့အတိဟုတ်ကလားအဲထီတာလေးထီနေပုံဟုတ်ကလားအဲ့တော့တို့ဒီထီတာလေးဟိုရုပ်နှစ်ခုထီတော့အတိတစ်ချက်ပေါ်တယ်ထင်တယ်ဟုတ်ကလားဒီလိုဆိုထီလို့သိတာပေါ့ဗျဟင်ထီလို့သိတာပေါ့ဗျဟုတ်လား သိလို့သိတာပေါ့ဗျဟုတ်လားလာဗျာမင်းငါမို့လို့လဲဝရိယနဲ့ဖြစ်တာပါဟုတ်ကလားဟင်ဝရိယမို့လို့လဲငါမဖြစ်တာထမအောင်လားဟင်ဟင်သူဟုတ်လားကလေးငူလို့အမင်းတို့တိုက်ရတာရှိသလိုတခါတလေအမင်းတို့တိုက်ခဲ့လို့ကလေးလို့ထဆိုရတာလည်းရှိပါသေးတယ်ကြည့်သမ်းပါဦးဟင် ဟိုကလေးငိုလို့ကြီးတယ်နှုတ်တိုက်ရတာလားတခါတလေအမေကခကြီးဟိုတနေရာပွားမယ်ဆိုလို့ရှိရင်သူ့သွားနေတော့ကလေးနှုတ်ဆာမဖြင့်ဆိုတော့ဟင်အဲ့တော့အမေကပဲနှုတ်မတိုက်ခဲ့ဘူးလားအမေကနှုတ်တိုက်ခဲ့တော့ဟောကလေးနှုတ်မဆိုးပါဘူးလားအဲကလေးနှုတ်တောင်းတော့ဟောဟင်သွားတာပဲပုတ်ဘူးလားအဲ့တော့နှုတ်တိုက်ရတာဟိုဘာတော့ကလေးငိုလို့နှုတ်တိုက်ရတယ်ကြီးတယ်မှတ်မထားသမှာနဲ့ ဟုတ်ကလားအမေနိုးတိုက်လို့ကလေးစွတ်ရတာလဲရှိပါသေးတယ်ဗျာဟုတ်ကလားဗျာမန်ပါလေးကြီးပါလားမန်ပါတော့မဟုတ်ပါဘူးဟုတ်ကလားအဲ့တော့တို့သိသိကျင်တာအထီးနဲ့အပီလေးဒါအလုံးလုံးပုံဒါသိသိကျင်တာအဲ့တော့ထိတာလေးဘယ်လိုထိတယ်လဲတိတာလေးဘယ်လိုတိတယ်လဲထိလို့တိတယ်ခဏတို့ဒါတော့လူတိုင်းပြောတာပေါ့ဟုတ်ကလားပြန်ပြီးအထီးခိုင်းလို့ဟိုထိရတာကြတော့ဘယ်သူပြောတော့အထီးခိုင်းလို့ထိရတာလည်းရှိသေးတယ် ဟုတ်ကဲ့ဖြည့်လို့သိရပါကြီးတယ်လားဟုတ်အထီးခိုင်းလို့ဖြည့်ပြရတာလေရှိသေးတယ်ဗျဒါကိုတို့သာလို့တော့ပစ္စယပရိက္ခာညာခေါ်တယ်ဟုတ်ကလားထီတာလေးကထီတာလေးတိတာလေးကတိတာလေးဒါလေးကိုရှင်းရှင်းလင်းလင်းကိုကိုယ်တိုင်ကိုပိုင်ညာနဲ့ကိုကိုတွေ့လို့ခေါ်တဲ့နာသီဝရှုွယ်ထဲကတဲတဲကိုကိုတွေ့တယ်ယောဂီသည်ဒါပဲဆိုင်ရှုနေဟဲ့ရှုနေရင်တို့ဒီမထီခင်ကထီလို့တိတ်ကလေးဟာသခါတော်တော်လဲလဲနဲ့ရှင်းကြည့်လားဒါပြီးမှ ဟိုထိမှုကိုသူလှုပ်တော်ပေးဒီခါကျမှထဆူလိုက်တယ်ဟုတ်ကလားဟဲ့ဟေ့ယူပြီးမှတခါဆူမှန်းပြီးတခါပြောင်းလာတာတယ်အင်းဒါလည်းထိပြီးယူရင်းနဲ့တည်တာမဟုတ်ဘူးလားဒါအတိတိုးတာမဟုတ်ဘူးလားတိုးသည်နဲ့တည်တိုးအတူတူမဟုတ်ဘူးလားဒါကိုပဲပြည့်စရာပရိက္ခညာလို့ခင်ဗျားတို့သာလို့သုံးနေတာပြည့်စရာပရိက္ခညာများလိုက်ရှားမနေနဲ့ဟုတ်ကလားဗျာဒါလေးအထီလေးနဲ့ဒီလေးအထီလေးနဲ့ဒီလေးဒါကိုအထီပေါ်တာစိုက်ကြည့်စမ်းပါဟုတ်ကလား ဒါလေးအကြောင်းကိုအတိတိုးတာပြီပြင်တိုးသိတာတိုးသိတာပြီပြင်အတိတိုးတာတယ်အဲ့ဒါကိုညာပင်တက်တယ်လို့ပြောတာပါဗျာနိဗ္ဗာန်ထိဒီတိုင်းသွားမှာပါဗျာဒါတို့သိပြီကျင်တာယောဂီတို့ကဒီတို့ကြောင်းပေးထားတဲ့လမ်းတိုင်းလိုက်ခဲ့ပါမှာဟုတ်ကလားဟိဒီဝနာတိဝရှုတဲ့ယောဂီဒီဒီအထီးဘောပဲထိုင်ရှုနေရမှာထင်တယ်ဟုတ်ကလားဒါလေးပါညာများခိုင်းမလားဗျာ ဒါလေးခိုင်းတာဒါလေးခိုင်းတာအဲတော့တို့ယောဂီများပဲခါတယ်ဒါလေးပါရင်နိုင်ရင်ရှိရှိနဲ့ခေါင်းအေးအေးနဲ့ကြည့်နေရမှာထင်တယ်ဟဲ့ဟုတ်ကလားဒါလေးကြည့်ပြီးသားမှာဟင်တော့မဟုတ်တာပြောအောင်မယ်ဟင်ကျိုရှိခိက အပြိုလူပြိုလှဲ့လို့ရှိရင်ဘာတော့လဲသကထာဝက်လှဲ့ကြတာကိုဟဲ့ဟင်ဟင်ပြီးတော့သုံးနှစ်သုံးမို့သူတို့ကသူ့သဘောကိုယ်သဘောဟင်တိခောက်ကြတာထင်တယ်ဟဲ့အဲအဲ့လိုနေကြတာကိုဟဲ့အဲ့တော့ဟိုကာလာသားယူကာလာသားအာကြီးရှိတယ် အဲ့တော့ဟိုကာလာသားလေကလိုက်ပူပါတဘောဗျဟင်ဟင်လိုက်ပူပါတယ်ဗျအဲ့တော့ဟိုကြတော့ပြောကြသဘောဗျပြောတော့ဟိုသူ့ချိန်ဆိုရင်တော့ဟာပေါ့ဟင်ဟိုတော်တလင်းဟိုတည်င်းကျွတ်ပေါ့ဗျတပေါင်းမုံပေါ့ဗျတပေါင်းမုံဖြစ်ပါလိမ့်မယ်တပေါင်းမုံကဆိုတာ6ဖိတ်ကမွန်းတဲ့တာထင်တယ်6ဖိတ်ကမွန်းတဲ့တာအဲ့တော့ဟိုကမွန်းတဲ့ပြီးပြန်တော့လို့ပြောချင်တာဟုတ်မပြောဘူးဟိုကဟင်ဒီဟို အင်းဒီလိုလေးဖြောင်းပြီးဖိလိုက်တဲ့အဲ့တော့သူကအတိတ်ပဲပေါ်တယ်ကုတ်ဖိတ်လို့ဆိုဒီခေါင်းလေအားရဘဝတော့ဗျာဒီဟိုနက္ခတ္တရာလေးမှာမော့မကြည့်မိဘူးလားခင်ဗျားတို့ဟင်ဟိုကမိုးဘောကကြီးဘာကြီးတဲ့ဒုံလို့မေးတယ်အဲ့တော့သူကမဖြစ်တာဘူးအာအာကြီးဘူးဗျာအဲ့တော့နောက်ကအာဝလေတဲ့ကောင်ကကြောလေးဖြောင်းပြီးဖိတ်လိုက်တဲ့အဲ့တော့သူကဘာမှပြန်လိုက်တယ်ကုတ်ဖိတ်လို့ဆိုတယ် ဟုတ်ဗျာဒီကောင်ဒီလောက်အာမလားဆိုနောက်ကနေကြောထုတ်ပြီးကြောထုတ်လိုက်တယ်အဲ့တော့ထူးစိတ်လို့ဩအဲ့တော့မြေကတာတဲ့ထာကန်တော့ကောင်းစိတ်ခုကောခုကောခင်ဗျားတို့ဟာတွေခုကောကိုယ်စိတ်ဖလားဟင်ဟင်ကိုယ်စိတ်ဖလားမေးလို့ရဘူးကိုယ်စိတ်နဲ့အာမရဒုက္ခမဲ သူစိတ်နဲ့အာမရရင်တော့ကာဝိတ်ဖြစ်တော့မလို့ဒါဆိုစိတ်လုံငါညာလုံငါဟုတ်ကဲ့စိတ်လည်းပါမှာညာလေးလည်းပါမှာတလပီတုံးကြီးကြည့်နေရတာမဟုတ်ပါဘူးဟုတ်ကလားဟိုတို့ကကြည့်ရဲဆိုတိုင်းမကြည့်ပါနဲ့ကိုကိုယ်တိုင်းကိုဒါလေးကိုစိတ်ပါဝင်စားပါနဲ့ကြည့်ကြည့်ပါသူ့ဘက်ကမပြတာမှရှိပဲပြနာတယ်နဲ့ဟဲ့ဟုတ်ကလားဟင်တို့ဘက်ကတော့မကြည့်တာရှိလို့လားကြည့်နေတာပဲသူကလည်းပြနေတာပဲကိုကလည်းတို့ကလည်းကြည့်နေတာပဲ ဟုတ်လားပြနေတာနဲ့ကြည့်နေတာတည်းဘာလို့မသိတာတော့ဟုတ်ဟုတ်ဗျာဟင်ဘုရားကောင်ပြဘူးလားဝင်ပြီးထွက်ထွက်ပြီးဝင်ဝင်ပဲလို့ထွက်ပဲလို့ပြမှာတယ်နဲ့ဟဲ့ဟင်ဟိုတို့တချီတိုင်းတော့ तू မပြဘူးရှိသလားဟိုတရေလုံးထိုင်တော့မပြဘူးရှိသလားအဲသူ့ဘက်ကလည်းပြနေတာပဲယောဂီတို့ဘက်ကလည်းကြည့်နေတာပဲလေဟုတ်ကလားဘာလို့မသိသလဲညာမပါလို့ဆိုတဲ့အဖြစ်ပေါ်နေတယ်ဟင်ဝိပဿနာဆိုစိတ်လုံးကညာလုံးက ပါရင်နာရရှိသူသိတာပဲဟုတ်ခလားဟေးပါရင်နာရရှိသူပါရင်နာရရှိသူလားထိတာလေးကဘယ်လိုသိတာလေးကဘယ်လိုဒီကနေတစင်ပြီးတစင်ထိတာလေးနဲ့ပြီးတာလေးဒါလေးကွဲကွဲပြားပြားပြီးလေထိတာလေးပဲစိုက်ရှုနေရမှာထင်လားသူ့လုံရှားမှုကြည့်နေရမှာသူ့အချိန်ကြီးကြည့်နေရမှာအဲ့တော့လုံရှားမှုအချိန်ကြီးကြည့်နေရင်ယောဂီတို့စိတ်ကြောင်းတော့အဲ့လုံရှားမှုဖြစ်စဉ်ကြောင်းနေလိမ့်မယ်ဟုတ်လားယောဂီတို့စိတ်ကြောင်းတော့ရုပ်ကြောင်းနေလို့အဲ့ရုပ်ကြောင်းတဲ့အကြောင်းကိုရှုပ်ွက်သေးရဲ့ဖောက်ပြန်တော့ပြရမယ်တဲ့ ဟုတ်ကလားယောဂီတို့စိတ်ကြမ်းတော့ကသူကြမ်းမှာပေါ့ယောဂီတို့စိတ်လို့သူနုလုံးမှာပေါ့ဟုတ်ကလားဒီယောဂီတို့ဆွဲတာတော့ကဒီမှာလဲအလောင်းတန်းနေတာပေါ့ဟုတ်ကလားယောဂီတို့ဘက်ကအဆွဲကဟိုအလောင်းကနင်းနေနေတော့သူ့မှာလဲနုနေမှာပေါ့ဒါလည်းမဟုတ်လားဒါဟိုယောဂီတို့ရဲ့စိတ်နဲ့ကိုယ်အကြောင်းကိုဒီချုပ်ကကပြနေတယ်ဘယ်မှလိုက်ကြည့်မနေပါနဲ့တကူလုံးကြောင့်ကုန်ပြီပါတယ်ဟုတ်ကလားကိုယ်အကြောင်းသိသူများလည်းသိပါတယ်ဟုတ်ကလားကိုယ်ဘုံအကြောင်းသိသူများဘုံလည်းသိပါလိမ့်မယ်ဟုတ်ကလားဗျအဲ့တော့တို့ဒါလေးကြည့်ရမှာတင်တယ် အဲ့တော့တို့ဟောမဲ့တရားတွေကတော့ဟိုပြဖို့ရပဲပဲဥသာပြဖို့တော့မယ်ပြမှုရပဲကနေရမှာဟုတ်ပဲနဲ့ဟုတ်ကလားစကလေးကပြီးကြတဲ့ပတ်ထီအောင်လေအဲ့တော့တို့အရင်ပတ်ကလည်းခန္ဓာကြောင်းထင်တယ်ဟိဟုတ်ကလားခန္ဓာဆိုတာအုပ်စုဟုတ်ကလားအုပ်စုကြီး၅စု ဖွဲ့ပြီးတော့ကျဲနေတာထင်တယ်ဗျာဟိအုပ်စုကြီး၅စု ဖွဲ့ပြီးကျဲနေတယ်အဲ့ဒီအုပ်စု၅စုဖွဲ့ပြီးကျဲနေတဲ့တဲမှာတို့ပါတော့ဟိ ဝေဒနာကလည်းဟုတ်ကလားနည်းနည်းလေးကိုများများကြီးထင်အောင်ချဲ့တယ်နော်ဟင်ပညာကလည်းမရှိတာ အရှိလို့ပြီးသူကလည်းလှဲ့တာပဲဟုတ်ကလားဗျာဟင်ဂျုံမှန်းပြီးရတာနဲ့ကိမ့်မုံကြီးပါသူဟင်သူကလည်းလှဲ့တာပဲဝိညာဉ်ကလည်းပဲသူကြိုက်တယ်မျိုးမကြိုက်တယ်မျိုးထင်တယ်သူကလည်းခုစီရမင်းခုစာလေးကျော်ဗျာဟင်တန်ယောဂီတို့လက်တော်မွေးထားတဲ့သုံးဦးမဟုတ်လား ဒီအုပ်စုသုံးစုယောဂီတို့တက်တာမွေးထားတာသင်္ခါရကတော့သူတို့ခိုင်းပတ်ဟုတ်ကလားဟင်ဒီသုံးဦးရဲ့ခိုင်းပတ်တယ်ဟိဟင်ဟိုသူကဟိုကြိုက်လို့ဟိုလုတ်လိုက်กว่าဆိုရင်သင်္ခါရထားထိုးထားတာတယ်ဟင်ဟိုသူသိရဝိညာဉ်ကမကြိုက်လို့ဒါကြည့်တော့တော်တော့กว่าဆိုသူတော်ပေးရတာတယ်အဲရှောင်းလိုက်กว่าဆိုရှောင်းပေးရတာတယ်ဟိအဲ့တော့သင်္ခါရကတော့နောက်လိုက်ပါဟုတ်ကလားအဲ့တော့သူတို့သုံးခုကတကြိမ်ထဲတညာနဲ့ပေါင်းကြံနေတယ် ဟုတ်ခလားသို့မဟုတ်ကိုယ်ရုပ်ကြီးကို သူများစီကိုဟင်အပေါင်ဆုံးတိုင်ကိုတင်ထားတာထင်တယ်ဟဲ့သူများကိုပေါင်စားတာဒီ၃ယောက်ထင်တယ်ဟဲ့တို့ရုပ်ကြီးလေတို့ခန္ဓာကြီးလေတို့ဘဝကြီးလေဟုတ်ခလားအင်းဟိုတရုပ်ဆိုင်သွားပေါင်တာမှပေါင်ဆုံးတိုင်ဆိုပြီးမဲ့ဝယ်ရအောင်မထင်တယ်ဟဲ့တို့တို့ခန္ဓာတို့ဘဝကြီးသူများရောင်းစားထားတာပဲနော်ပေါင်ထားတာကြားဘူးလားဘာဖြစ်လို့တော့ပိုက်ဆံပေးရွေးမယ်ဗျာ ဒါသူတို့သူတို့သုံးဦးပေါင်းပြီးတို့ပေါင်းစားထားတာဗျရောက်နေလဲခုယောဂီတို့ပေါင်း30ရောက်နေတယ်ဟုတ်ဗျာဟင်အပြန်ယူလို့ရပါဦးမလားအဲမရတော့ဘူးဟုတ်ကလားအဲတခါဟိုတို့ကဒီအတွင်းကလည်းဒီလောက်ဟိုတို့ကိုခန္ဓာကိုယ်ကြီးကိုရောင်းစားတယ်လို့အပြင်က အာယုံကလည်းတိုက်ဆွဲဆွဲတယ်ထင်မလားဟင်တို့ကိုယ်နဲ့တို့စိတ်မတည့်အောင်ထင်မလားဟင် အိမ်အိမ်ရှင်ချင်းမတဲ့မှာသူခြေထိုးလို့ရတာကိုဗျာအိမ်ရှင်ချင်းတဲ့နေခြေထိုးလို့ရပါမလားမရပါဘူးဗျာဟင်အိမ်ရှင်ချင်းတဲ့နေရင်ခြေထိုးလို့မရဘူးအိမ်ရှင်ချင်းမတဲ့မှာခြေထိုးလို့ရဟုတ်မဟုတ်တာဗျာထပြောလိုက်အောင်မယ်တို့အညာသားကကလားပြီးရင်အလုံးလုံးတာဒုတိယလိုက်တယ်ဟဲ့ဟုတ်ကလားအညာသားဆုပ်ဆုပ်ပြတ်ပြတ်ကိုအဲ့တော့အောက်အောက်မှာသွားပြီးဖြာပုံဘက်မှာသွားပြီးတော့ဖြာပုံသူနဲ့အကြောင်းပါဟုတ် အဲတော့ဟူအဲဖြာပုံသူကလည်းချစ်လိုက်တာတုံလို့တဲ့အညာသားလည်းချစ်လိုက်တာတုံလို့တဲ့ဗျာအဲတော့ကာလာသားဒီကလည်းသူတို့ကြည့်ကြည်နောက်ဘူးတယ်ဗျာကာလာသမီးတွေလည်းမိမတွေဘက်ကလည်းကြည့်မကြည်နောက်တော့ဘူးလေဟင်ဟိုသူတို့စီးလုံးနေလို့သူတို့ညီညွတ်နေလို့ဟုတ်ကလားဗျာအဲဘသူစကားမှဂျားမဝင်ဘူးဗျာဟုတ်ကလားအဲတော့ဂျားမဝင်တော့อืมယောက်ျားတွေကလည်း ဟိုအညာသားနဲ့ပြိုးနှုတ်ရင်းနဲ့မင်းမိမကြီးကဟိုခြိသာဆုံးကြီးပြဟုတ်ဟင်ညတိုင်းမင်းဘော်ကိုကြော်ကြော်ပြီးတော့အဲ့လိုသွားသွားပြီးမင်းအိပ်ပလားဆိုတာ तू စမ်းလိုက်စမ်းတာဗျာဟုတ်ကလားမင်းအိပ်ပြီဆိုရင် तू ကသွားပြီးတော့ခြိသာဆုံးပြင်တယ်လို့ခြိသာဆုံးကိုခေါင်းကြီးဖြတ်ပြီးတော့သွားတာဆိုကိုကြီးထားခဲ့ပြီးတော့လေအဲ့လိုပြောဟိုဟိုကလည်းဘယ်ယုံလိမ့်မလို့ဒီလောက်ဟာလုံးနေဟုတ်ကလား အဲဟိုဘက်ကလည်းကောက်ဆိုင်ကြီးနဲ့ညီယောက်ျားကြီးကလူမဟုတ်ဘူးတော့ခွေးကြီးဖင်မှာအမိပါတယ်ဟင်ပထိုးဖုံထားလို့ညီမယုံလို့ချင်းညဟင်သူအိတ်ပလားမအိတ်ဘူးလားကိုဟင်ကိုပေါ်ကိုကြော်ကြည့်ပြီးတော့ပေါ့လေဟင်သူမလုပ်တော့ဘူးဆိုလှန်ကြည့်ပေါ့ဟင်ဟင်ဟိုဘက်ကပြောဟိုလည်းယုံဘူးဗျာသူ့ယောက်ျားခွေးကြီးဆိုအောင်ဟုတ်ကလားဟင်ဒီကလည်းယုံဘူးဗျာခြိသာဆုံးဆိုတာသို့တော့တရက်မဟုတ်တရက်ဆိုတော့ဘယ်နဲ့တော့ဟဲ့ တန်တရားကွာပြောပါများယုံနေဟင်ပြောပါများမျိုးတော့အင်းဟိုမိမကလည်းညသူအိမ်မအိမ်ချောင်းတာပဲဟုတ်လေမလားမသိဘူးကိုဟုတ်ဟင်ဟင်ယောက်ျားကလည်းဒီမိမမအိမ်ချောင်းဆောင်ချောင်းဟုတ်လေမလားမသိဘူးကိုဟင်အဲ့တော့စိတ်แท้တန်တရားကြီးလာရင်ဆရာပုံတို့ရောက်တယ်နေတယ်မနောကံမှာမဆန့်ရင် तू ထွက်ပေါက်ကြတာပဲဒါထုံးတာပဲ ဟုတ်ကလားမနောကမှာတူမယ်တိတ်မယ်တိတ်မယ်ခီးမယ်များလာပြီဆိုရင်ဟိုဝစီနဲ့တံဝစီကာယနဲ့တံကာယဘက်ကိုသူ့ထွက်ပေါက်ကိုထွက်ပြရတယ်ဟင်သူ့ထွက်ပေါက်ထုတ်မပေးရင်ဘယ်လိုဟိစိတ်ထဲမှာတိုးလို့တိတ်လိတ်တယ်ဟိအေးအဲ့တော့မိမကရဲယောက်ျားကလည်းတတိနဲ့နေတော့ဗျာမိမကလည်းဒီနေ့ညတော့ဟုံးဟုတ်ပြအောင်ဟင်ဖိုင်းကြည့်မယ်ကိုဗျာဟင်အဲ့တော့ဟို ဟေးအတန်လေးပေးကြည့်တယ်ယောက်ျားကလှုပ်ဘူးဗျဟုတ်ကလားဟိုအိပ်ပျော်သူကနိုးကျင်နိုးမှာပေါ့အိပ်မပျော်သူနိုးမလားအိပ်မပျော်သူဘယ်တော့မှနိုးဘူးဟုတ်ကလားဘာဖြစ်လို့လို့နိုးနေလို့ကိုနိုးပြီးသားဖြစ်နေလို့ကိုဘယ်တော့မှနိုးဘူးဟုတ်ဟုတ်ကလားနိုးပြီးသားဖြစ်လာရင်ထနိုးတရားကြံမေးလို့လားအဲနိုးဘူးဗျလို့လဲဘေးကချောင်းမှန်လဲနိုးဘူးဗျဟုတ်ကလားဗျအဲ့တော့တေချာလောက်ပြီဆိုသူက ကိုဘောခွာလာဘူးဗျာဟင်ဟင်ကိုဘောခွာတော့ဟိုကထားပြီးတော့စုံမလို့ဆိုတဲ့ကိုကလည်းနင်ခွေးကိုစုံမနင်ခွေးနဲ့ကွဲရောတဲ့ဟင်ဟုတ်ကလားဟဲ့အဲညင်ညွတ်နေရင်ဈာကွဲရှိတယ်အဲ့တော့အာယုံကဒုက္ကိုနဲ့ဒုစိတ်ညင်ညွတ်နေရင်သူဝင်ပြီးနောက်ရက်လို့ရသလားမရပါဘူးဟင်ဖြစ်ဆယ်ကိုရှုနေတဲ့ယောဂီသည်ဟုတ်ကလားဟင်အဝင်နဲ့အမှအထွက်နဲ့အမှတဲ့နေရင်ဟုတ်ကလားဗျာ ဟင်အတွေးဝင်နိုင်သေးလားကြားလူကြားလူကြားလူပညာကောအတွေးမှမရှိပညာပေါ်မလားအဲပညာမှမပေါ်ရင်ကောင်းအဲဘာပဲညာပဲပညာမပေါ်ရင်ကောင်းဒီထိုဤကိလေသာကြောက်မလားဒီလိုဆိုညီညွတ်တာပေါ့ဟုတ်ကလားအဲဖြစ်ဖဲမရှုမိလို့ရှိရင်တော့အာယုံနောက်လိုက်နေတဲ့ယောဂီဖြစ်ဖဲရှုနိုင်မှာမလားတွေးတယ်ဆိုတဲ့ကအတိတ်အာယုံကြံတွေးခြင်းတွေးမှာပေါ့မရောက်သေးတဲ့အနာဂတ်အာယုံကြိုတွေးခြင်းတွေးမှာပေါ့ ဟုတ်ကလားအဲ့တော့ရှေ့ရောက်နေမယ်နောက်ပြန်နေမယ်ဆိုရင်ဒီကိုနဲ့ဒီစိတ်တဲ့ပါလားအဲမတဲ့ကြပါနဲ့ဒါထုံးဆံပဲဟုတ်ကလားဟင်ဒီလိုဆိုဘယ်နဲ့တော့နင်ခွေးနင်ဆုံးလားချစ်တော့မယ်ဟင်မတဲ့ရင်ဟုတ်ကလားဟိကိုကိုနဲ့ကိုစိတ်မတဲ့ရင်ဈာဝင်တရှူရင် အထင်မှားမှု အမြင်မှားမှုဘာမှာပဲဒါထုံးဆံပဲဟုတ်ကလားတယောက်နဲ့တယောက်ဟင်အနေဝေးလေအထင်မှားလေထင်တယ် ပြီးတော့ဟိုတန်တရားမျက်လုံးနဲ့ကြည့်လေတန်တရားရှိစရာတွေများလေပဲဟင်ဘာဖြစ်လို့တော့ဘသူမှအပြစ်မကင်းကြသေးလို့ဟင်အပြစ်ကတော့ခုကြည့်ခုတွေ့တယ်ထင်တယ်ဟဲ့ဟင်တန်တရားမျက်လုံးနဲ့ကြည့်ခဲ့ရင်လေအဲတွေ့မှကြည့်တယ်ပဲဟုတ်ကလားဗျာအဲ့တော့တို့ကတော့ကိုကိုနဲ့ကိုသိထိမှုနဲ့သိမှုဒါလေးကိုညညွတ်နေအောင်လုပ်ရမှာထင်မလားဟုတ်ကလားဒီထဲမှာပဲခန္ဓာ၅ပါးပါတာထင်တယ်ဟဲ့ တို့သုံးလုံးဆရာတော်ဘုရားကြီးတော်ဘာတော်ထိမှုပြမှုထိုးနဲ့ကိုတတိကြကြပြုတ်ချောင်ချောင်ပြုတ်ဟုတ်ဘူးတယ်မယ်ဘလောက်တယ်တော့ကြကြပြုတ်တယ်ကြကြပြုတ်မှတ်ထားအောင်ချောင်ချောင်ပြုတ်မဟုတ်ဘူးဟင်ဟင်ဟင်ဘယ်လိုတော့ကြကြပြုတ်လားတို့ဟာတွေကတော်တော်ပြုတ်လားအာဟုတ်ပါမလားတို့ကတော့ထိမှုသိမှုထိုးနဲ့ကိုတတိတော်တော်ပြုတ်တို့ဘက်က အာဒီတော့ကြီးဘယ်ပြမခံနိုင်မလို့ကြာဟင်ပုဂ္ဂလာနေဘူးတဲ့ပြိုးပဲသွားနှုတ်လိုက်ခြင်းလေးဟင်တော့ဓမ္မယုံနဲ့ဒုက္ခရောက်တာနေဘူးတဲ့ဒုက္ခရောက်တာတပိုးတယ်ထင်တယ်ဟုတ်ထင်တယ်ဟင်အဲ့တော့ဒီထိတိမှာပဲခန္ဓာ၅ပါးရှိနေတယ်ထင်တယ်အဲ့တော့ခန္ဓာ၅ပါးရှိနေတော့တို့ဒီဒုဘကကြည့်လို့ရှိရင်ဟုတ်ကလားဟဲ့ရုပ်ခန္ဓာမှာကိုဒီဝေဒနာတင်ညာသင်္ခါရဝิญဉ္ဇတို့ခြေရှုပ်ဖို့ရာ ဟုတ်ကလားတို့ကိုကြီးရောင်းစားဖို့ရာအတွက်တို့ခန္ဓာကိုယ်မှာအကြည်ဓာတ်တွေတတ်ထားတယ်ထင်တယ်ဟဲ့မျက်စိအကြည်နားအကြည်နားအကြည်ရှားအကြည်ကိုယ်အကြည်အပြင်ကထင်လေအပြင်ကနေလက်တတ်ထားတယ်လာခင်ရကလာခင်ဟုတ်တယ်ဟဲ့ဒီမှာတို့ထိုင်စောင့်နေယုံယုတ်ကတို့ယုံထိုင်မပြားဟုတ်ကလားဟင်ဒီငါနေတို့မနှောကြမှာသဘောပေါ်တာထင်တယ်ဟဲ့ဟုတ်ကလားအဲအဲ့လိုတို့ဒီဘက်ကလည်း တို့တို့ခန္ဓာပြောမှာပေါ့လေတို့ဘက်ခန္ဓာကလည်းအဲ့ဒီရှိနေတဲ့အတွင်းကပြိဆိုတဲ့ဟာလေးထဲမှာအစွဲတိရှိတယ်မရှိဟင်တို့ဘဝကဘယ်တော့လောက်ကဖြစ်ခဲ့တာတော့ဟင်ဘယ်ကဘာကတော့ဘယ်သမရာကတော့မသိနိုင်ဘူးအဲ့ဒီတော့ကအစွဲတိအညိတိအဲ့ဒါတွေတတိတီးနေတော့အနုတ္တိယဖြစ်နေရှိနေသေးတယ်အဲ့တော့ယုံနှစ်ခုတိအတိတစ်ချက်ပေါ်ဆိုတော့လည်းပဲယုံနှစ်ခုမထိခင်ကဖြစ်ဖြစ်အောင်ဆိုတာအစွဲကအများအားလှော်ပေးနေတယ် ရှိသေးတယ်ထင်တယ်ဟဲ့အနုတရားတွေလေအနုတရားမိ၍ပရိယုထောင်ဆိုတဲ့စိတ်ထိုးကြွမှုတွေရောမရှိနိုင်ဘူးလားရှိသေးတယ်အဲ့ဒီပရိယုထာမိ၍ဝိတေကမဆိုတဲ့ဟိုကိုဒီလက်ရောက်လုံကျုံမှုတွေထင်တယ်ဟဲ့ရှူတော့ဟောကိုဒီလက်ရောက်ရှူရတာထင်တယ်တိုက်တော့ဟောကိုဒီလက်ရောက်ထင်တယ်ဟဲ့ဟုတ်ကလားဒါတို့ဒီနေရာလေးကပြောတာလားဟုတ်ကလားအဲ့တော့တို့ဒီကအဲ့ဒီမနောကနေပြီးဟိုဒီသဘောတွေကိုသိအောင်အပြင်က တစ်ဖက်အုပ်စုကလာတိုက်လို့ရှိရင်လာတိုက်တဲ့ဟာကိုသူဖမ်းပြီးဓာတ်ခွဲနိုင်အောင်ထင်လားဖမ်းပြီးလေ့လာသုံးသပ်နိုင်အောင်သူတို့အပြင်မထွက်ဘူးဗျအတွင်းကနေပြီးတော့အကြည့်ဓာတ်ခွဲတွေရှောက်တိုက်ထားတယ်အဲအပြင်မှာဘယ်နှခွက်တော့အပြင်မှာဟုတ်ကလားဟုတ်ကလားဗျလောက်ကရည်တွက်ကြည့်ပါဦးအာလောက်ပြောမယ်ခင်ဗျကျွတ်တို့ရွာကဟိုဘိုးမော်ဟင်ဟိုကျွတ်တို့ငယ်ငယ်တုန်းကဒီတရားကဟို တပုံကြီးဆိုတော့ဟိုမှတ်ပုံတင်မရှိဘူးဟင်နောက်တပုံနေရှင်းသွားတော့ဒီမှာမှတ်ပုံတင်လုပ်တယ်အဲ့တော့ဒီမှာမှတ်ပုံတင်လုပ်တဲ့ဆေးကြီးကနေပြီးတော့ဘိုးမော်ကိုခမရသားသမီးဘယ်နှယောက်ရှိတို့မေးတာနေစမ်းပါအောင်များအိမ်ပြန်မေးပြရစီအောင်မယ်ဆိုဟင်သူသားသမီးဘယ်နှယောက်မှမသိလို့တဲ့ဟုတ်ကလားရဲ့ခုလည်းအကြည်တက်ွက်အပြင်မှာဘယ်လောက်တော့ဟုတ်ပါမလားမပူတော့ဘူးလားဟုတ်ပါမလားဗျဟင် ဟင်တို့မေးလို့နေမှာပါဗျဟင်အဲ့တော့အပြင်မှာ၅ခုရှိတယ်အတွင်းမှာတစ်ခုထင်တယ်ဘာဖြစ်လို့တော့အပြင်ကိုလာတိုက်တဲ့ဘက်ကလည်း၅မျိုးလာတိုက်မှာဟင်အပြင်၅မျိုးထင်တယ်ဟင်အတွင်းသားတစ်ခုလည်းလာတိုက်မှာထင်တယ်သူကောအပြင်၅မျိုးတင်ဟုတ်ကလားအတွင်းသားလည်းပါသေးထင်တယ်ဖိုးဘက်ကလည်းဒီလိုပဲဖိုးဘက်အုပ်စုကလည်းအတွင်းသားရှိတယ်ဟုတ်ကလားအပြင်မှာ၅ပါးထင်တယ်အဲအတွင်းသားကတစ်မျိုးထင်တယ် ငါတိုက်မဲ့အာယုံကလည်း6မျိုးရှိလို့ဒီဘက်ကလည်း6ခုတတ်ထားတယ်ဟုတ်ကလားဗျာဘာဖြစ်လို့လဲဟိုဘက်အုပ်စုရဲ့တည်င်းကိုတရားယူဖို့ဟုတ်ကလားဟိုဘက်ကလည်းတတ်ထားတာဟောဘာဖြစ်လို့တော့ဒီဘက်အုပ်စုရဲ့တည်င်းယူဖို့ဟုတ်ကလားဟင်ဒီလိုထင်တယ်ဟိအဲ့တော့တို့ဘက်မှာအတီဓာတ်ခွက်တွေဘယ်နှခွက်ရှိတော့အပြင်ကဘလောက်တော့အတွင်းကဘလောက်တော့အတွင်းကမနှောနှလုံးသွေးလေးမြည်ဖြစ်နေတာလေ အဲ့ဒီမှာမှသဘောဆိုတာပေါ်တာဟုတ်ကွဟုတ်ကလားသဘောဆိုတာမနှောကုန်မကြီးပေါ်မှာခင်လေဟုတ်ကလားအဲ့ဒီသဘောမှာလည်းပဲပေါ်နေတဲ့သဘောကိုပညာလောက်လောက်ဟိုဟာတို့အရေးလောက်သာကြည့်ရင်ပညာပဲပေါ်မှာပေါ့ဟုတ်ကလားတို့အဲ့ဒါကိုဟိုဘာလေဟိုတို့ယောဂီတို့လျှောက်နေကြဆိုအဲတိရက်ကလေးလူပဲဟုတ်ကလားဒုချောင်းလေးလူပဲဆိုအဲ့ဒုချောင်းအဲတိရွက်မဟုတ်ပဲလေအဲ့ဒီတိရွက်ရဲ့လှုပ်ရှားမှုဟုတ်ကလားသဘောတယ်နော်ဟုတ်ကလားဒုချောင်းလေး သဘောထင်တယ်အဲ့တော့ဒီတိရွက်ကလေးဟာဟောရှုွက်ချက်လေလေတိုက်တာတိရွက်ဟုတ်လို့လားဒုံချောင်းကဟုတ်လို့လားအဲ့တော့ဒီတိရွက်ဟိုဒုံချောင်းဒီပင်လျင်အပြောပဲထင်တယ်ဟိမရှိတာရှိလို့ပြတာထင်တယ်ဟိသူလည်းသဘောပဲထင်တယ်ဟုတ်ကလားဟင်သူလည်းသဘောပဲအဲ့တော့အရေးအယောင်များသဘောကိုဓမ္မယုံကိုရှုရင်ကျွတ်တူပညာတူပဲပေါ်လိမ့်မယ်ဟုတ်ကလားအဲ့ဒီအရေးအယောင်တဘာဓမ္မယုံရဲ့ တို့ဘယ်နဲ့တော့လှုပ်ရှားမှုကြည့်ရင်အထင်နဲ့အသိဆိုတဲ့ဩတို့ပရမဓမ္မလုံးတွေပေါ်လိမ့်မယ်ထင်တယ်အဲ့တော့ဓမ္မယုံနှလုံးရှိတယ်ဗျခင်ဗျားတို့ဘယ်ဘယ်ဓမ္မယုံနဲ့ဝင်နေကြတော့အထင်နဲ့ပြီးတော့အထင်နဲ့ပြီးပေါ်ဗျဟင်ဟိုပညာတင်ပေါ်နေတယ်ဆိုရင်တော့ဒါပညာဓမ္မယုံပဲဖြစ်မှာလေဟင်လှုပ်ရှားမှုအထင်နဲ့အသိအလုံးလုံးဘုံထိတဲတဲကွယ်ကွယ်ကြည့်ရင်တော့ပရမဓမ္မယုံထင်တယ်ဓမ္မယုံတော့ဓမ္မယုံပဲထင်တယ်အဲ့ဒါမနှောမှရှိတာမဟုတ်လား ဟုတ်ကလားသူကအပြင်မထွက်ဘူးဟိုကအဲအဖေရုပ်ကလာတိုက်ရင်လေမြင်ပြီထင်တယ်အဲ့တော့မြင်ပြီဆိုတဲ့အသိကဒီကိုလှမ်းပြီးတော့အကြောင်းကြားတာလေအဲ့ခါကျမှအတွင်းကနေပြီးတော့ပါလဲဘယ်လူလဲဆိုကြည့်တာကြည့်ပြီးတော့မှသူသဘောကျရင်ဟဲ့လှုပ်လိုက်ဟိသူသဘောမကျရင်ရှောင်းလိုက်ဟိဒီလိုထင်တယ်ဟဲ့တို့စာလို့တော့အနုယောဂဝီရောဓပေါ့ဟုတ်ကလားဟိအဲဟိုအတွင်းကနေပြီးတော့သူ့သဘောကိုတီးခေါက်သဘောဗျာဟိတီးခေါက်တော့ သူသဘောကျတာလေးဖြစ်လာရောပေါ့လေသူစိတ်နဲ့သူစိတ်ဓာတ်နဲ့ကြိုက်တာလေးဖြစ်လာမှာပေါ့သူဓာတ်ကလေးနဲ့ဟမ်းမိတာလေးဖြစ်လာမှာပေါ့ဒီလိုဆိုသဘောမကျမလားဗျာသူသဘောလေးကျလာတယ်အဲ့ဒီခါကျတော့ခွန်ကျူလိုက်ဟဲ့ယူလိုက်ဟဲ့ဆိုတာနဲ့ခွန်ကျူလိုက်ဟဲ့အတူတူထင်တယ်ဟဲ့ဟုတ်ခလားတကယ်လို့ဒီသူတို့ရှုလိုက်တယ်ဒီဟိုအခင်းလေးကိုဒီအခင်းကိုသူသူ့စိတ်သူ့စိတ်ဓာတ်နဲ့ဟင်အကြိုက်မကြဘူးထင်တယ်ဟဲ့အကြိုက်မကြရင်သဘောမကျတော့ဘူးထင်တယ်ဒါဆိုဖန့်ကျင်လိုက်ဟဲ့ ဝေဒေါရလို့ခေါ်တယ်လေဟုတ်ကလားဒါပယ်လိုက်ပြောတာထင်တယ်ကြောင်လိုက်သူ့ဆက်ပြီးတော့ကြည့်မနေနဲ့ဒီလိုပြောတာထင်တယ်ဟုတ်ကလားအဲအဲ့တော့အတွင်းကနေပြီးအဲ့ဒါဓာတ်ခွဲနေတယ်ဟုတ်ကလားအဲ့တော့ဒါကဘသူပဲဘယ်ဝါပဲဘယ်လိုပဲဆိုရင်ဟုတ်ကလားပညာကိုရှုလို့ရှိရင်တို့ပညာဓမ္မယုံနဲ့ဝင်သွားမှာပေါ့ဟုတ်ကလားသူ့ရဲ့ဟိုလှုပ်ရှားပုံကိုကြည့်ရင်ပရမဓမ္မယုံနဲ့ဝင်မှာထင်တယ်ဟဲ့ အခုတို့ဘယ်ဓမ္မယုံဝင်အထုတ်နေကြဘယ်လိုဘယ်လိုအာကောင်းတာလေးရွေးချဘသူတို့မင်းနေမှာပါကွာတို့နောက်ကဒီလိုမဟုတ်ပါဘူးမင်းတို့ရှိတာနဲ့နေရာပြောင်းရတော့မှာတယ်ဟင်ဘယ်ဓမ္မယုံနဲ့မှာတော့ကိုမင်းသိသိခန္ဓာပြောပါကွာရှုပ်ပါတယ်အဲ့ဒါဘယ်သူမှညင်းလို့မရပါဘူးဟုတ်ဟင်မင်းသိသိခန္ဓာပြောပါကွာဟင်ဥပုသ္စာကြီးဘယ်ဓမ္မယုံမှာတော့ဒီဟုတ်ပါတယ်ဘသူညင်းကျင်သေးတော့ ဒီဓမ္မယုံထဲမှာတဲ့ဟုတ်ဗျာဟေးသဘောကအဲ့ဒီမနှောမှာပေါ်တာလေအဲ့တော့တို့ကအပြင်ကလာတိုက်ခိုက်တဲ့အဆင်းတိုက်ရင်ညလုံးကနေဖမ်းပြီးကြည့်မှာတယ်အဲအတွင်းကဓာတ်ခွန်းအပန်လာရင်နားကြည့်တာကနေနားမှာလာတိုက်တာလေးကိုဒီကနေပြီးတော့သူ့သဘောကိုတိခောက်ဆုံးသားမှာတင်တယ်ဟဲ့အနာလာရင်နှာခေါင်းကလာတာကို ပြလို့ထင်တယ်ဟဲ့အဲရတာဆိုရင်ရှားဖိကလာတာကိုဒီမှာပဲထင်တယ်ဟဲ့အဲခန္ဓာကိုယ်တစ်ခုလုံးထိရထိရကလည်းမနှောမှလန်းတတိပိုးရတာအဲ့ဒီကနေဓာခွဲပြီးတော့သူကအနုအနုယောဂနဲ့ဝိရောဓနဲ့သူလုပ်နေတာပဲဟုတ်ကလားအဲ့တော့တို့တစ်သက်လုံးလည်းဒါပဲထင်တယ်ဟဲ့ဟေးကြိုက်ရင်ခွင့်ပြလိုက်တယ်မကြိုက်ရင်ဖန်ကျင်လိုက်တယ်ဒါပညာဓမ္မယုံထဲမှာဟဲ့ဒီတိုင်းဆိုပညာဓမ္မယုံထဲမှာရှိသေးတယ်ဟုတ်ကလားဟေးတကယ်လို့ဘယ်ဟာရှုရှုဟုတ်ကလားကောင်းတယ်ဆိုတာလေရှားမတွေ့လိုက်ခင်လေ အရိပ်ဖမ်းပြီးပြောနေတာရိပ်မှန်းတန်မှန်းထင်တယ်ဟဲ့သူဘာဖြစ်လို့ရိပ်မှန်းတန်မှန်းထင်လို့ဆိုအရိပ်ဖမ်းတန်ဖမ်းလို့အရိပ်ဖက်ဖမ်းယူရတာထင်တယ်ဟင်တကယ်ဝင်လို့လားဟဲ့လူကိုယ်တိုင်ဝင်လို့လားအတန်ကိုယ်တိုင်ဝင်လို့လားသူ့ရဲ့လိုင်းလေးထင်တယ်ဟဲ့ဟင်သူ့စီကလွင့်စင်လာတဲ့လိုင်းလေးတောင်ဝင်တယ်ဟုတ်ကလားဗျာအဲ့ဒီအရေးကလေးမှန်းပြီးတော့ဟုတ်ကလားဖမ်းပြီးတော့သူသုံးတတ်နေရတာတပညာဓမ္မကိုဟိဟုတ်ကလားသူဒါကိုဘယ်ဟာရှုလိုက်ရှုလိုက် တကယ်ရလိုက်တာမဟုတ်ဘူးတပေါ့ပဲဟုတ်ခလားဟင်ဟိုခဲပြောတော့ကွယ်ဟဲ့ဟင်ကြာပြီးပြောက်ထင်တယ်ချီကျူးပြောလိုက်တော့ဟောကြာပြီးပြောက်ဘာရလိုက်တော့ဟုတ်ကလားဗျာတဘောပဲပါကြည့်လိုက်ကြည့်လိုက်ဟုတ်ကလားကြာပြီးနဲ့ပြီးသွားတယ်ကြာပြီးမှလည်းကြားတာလေးကနာကတောင်ယူရတယ်ဟုတ်ကလားအပန်းယုံနဲ့နာယုံနဲ့သူ့အကြည့်ဓာတ်ခွက်နဲ့ကိုယ်ဘက်ကအာယုံလိုင်းနဲ့ဟိုတိုက်ခိုက်တဲ့နေရာလေးကြမှာပြီးတာလေးကထပေါ်တာတဲ့ ဟင်အဲ့တော့ကြားတာလေးကနာကကြားပေးရတယ်သိတာလေးကဘေးကသိပေးရတယ်ဟုတ်ကလားဟာဒါကြကြားတာကလည်းသူ့လို့သူ့လို့ထားတယ်သိတာကလည်းသူ့လို့သူ့လို့ထားပဲဆိုရင်ဓမ္မယုံနဲ့ရောက်သွားပြီပရမဓမ္မယုံနဲ့ရောက်သွားပြီဟင်ဟောရောက်ကြပြီမဟုတ်ဘူးလားရောက်ကြပြီရောက်ရောက်မရောက်ရောက်ရောက်ကြပြီဒါဆိုဟုတ်ကလားဟင်ဟင်ရောက်လဲရောက်နေတယ်ဘယ်ရောက်နေတာတော့ဟင်ဟုတ်ကလားဟဲ့ အဲ့တော့ဒီမှာတဲ့ဓမ္မယုံတစ်ခုကွဲသွားကြတာတယ်အဲ့တော့ဓမ္မယုံဘက်ကကွဲတာလားယောဂီတို့ဘက်ကအာယုံယူကွဲတာလားဓမ္မယုံကတော့ကွဲပါဘူးဗျာကိုကတော့ဆင်းရဲကတော့ဆင်းရဲဖြစ်နေမှာပါအတန်ရိတ်ကတော့အတန်ရိတ်ပါပဲဗျာဟုတ်ကလားဟင်ယောဂီတရားရှုနေတဲ့ယောဂီမို့ဆင်းရဲကြီးကတောက်ထိုးဝင်လာသလားကန့်လန့်ဝင်လာသလားဟိုအဆင်းကအဆင်းတိုင်းလာမှာပဲအတန်ကလည်းအတန်တိုင်းလာမှာပဲသူ့လို့သူ့လို့နေတာပဲဟုတ်ကလားဗျာ သူခေါ်တော့ပါဗောအာယောနိသောမနတိကာရဟုတ်ခလားအကုသိုလ်မှန်သမျှနှလုံးသွင်းမှားလို့တဲ့ကုသိုလ်မှန်သမျှနှလုံးသွင်းမှန်လို့ဟုတ်ခလားအဲ့တော့တို့ဒီဟိုဓမ္မယုံနှစ်ခုကိုဘယ်ဓမ္မယုံနဲ့ဝင်တယ်လဲပညာဓမ္မယုံနဲ့ဝင်တယ်ဆိုတို့အာယုံမှားလို့ထင်တယ်နှလုံးသွင်းမှားလို့ပရမဓမ္မယုံနဲ့ဝင်ရင်မှန်လို့ဒါပဲဗျာဟင်အဲ့တော့တို့ဒါလေးကြည့်နေရမှာထင်မဗျာအဲ့တော့တို့ဘက်မှာ ဒုဘက်ကနေကြည့်ရင်မျက်စိနာနာလျာကိုယ်စိတ်ဒီလိုထင်တယ်ဘာဖြစ်လို့တော့သူဘက်ကအဖင်းအတန်းအနာအရာပါအတွေ့သဘောဟုတ်ကလားအဲ့ဒါ6မျိုးတမျိုးမျိုးနဲ့တို့လာတိုက်ခဲ့တော့ခွင်ပြုတင်ခွင်ပြုခွင်မပြုတင်တော်လှန်ပေါ့လေအဲ့ဒါတွေ့ထင်တယ်တစ်ဖက်ကနေကြည့်ရင်လည်းသူ့မှာမျက်စိနာနာလျာကိုယ်စိတ်သူလည်းတတ်ထားတယ်ထင်တယ် ဘာဖြစ်လို့တော့ဒိုးဘက်ကအဖင်းအတန်းအနအရသာဟုတ်ကလားအတွေ့သဘောသူ့လာတိုက်ခဲ့ခဲ့တော့သူလည်းခွင့်ပြုတံခွင့်ပြုရအောင်တော်လှန်တဲ့တော်လှန်ရအောင်လို့ဟုတ်ကလားကိုတိုင်းပြည်မှာဟိုစစ်အင်္ဂါဆိုရင်သူတိုင်းပြည်လည်းစစ်အင်္ဂါသုံးမှာပေါ့ဟုတ်ကလားအဲ့ဒီမှာတင်ဒိုးဘက်ကဘယ်နှခုတော့ဟိဒိုးဘက်က6ခုရှိတော့သူ့ဘက်ကဟောဒါနှစ်ခုပေါင်းတော့ဘယ်လောက်တော့ အဲ့ဒါကိုအာယရဏ7ပါးလို့သုံးတာပါဗျာအာယရဏကိုပြီးကြားရှိသေးလားဟင်ဟုတ်ကလားအထီနဲ့အသိဘောကဖြစ်တာခဏတော့တခြားကမှထင်မနေတော့ဟုတ်ကလားတော်နေနဲ့ပြင်ငါဟိုကျုပ်က7ပါးဟောတော့73ပါးကြီးနဲ့လာစောင့်မနေကြနဲ့ဟုတ်ကလားဟင်ဟုတ်ကလားဟိဒါကိုခုနပြောတဲ့ကိုဘက်ကလာတိုက်တဲ့အာယုန်တွေကိုဖမ်းဖို့6ခုဖြစ်နေလို့6မျိုးကွဲနေတာထင်တယ်ဟိအဲ့ဒီမှာလည်းအထီးနဲ့ပြီးပဲထင်တယ် မျက်စိမှာပေါ့ဟဲ့သကုတံဖတ်တာဆိုရင်လေဟင်အထင်းနဲ့သိပဲလာမှာပေါ့နားကပေါ့အထင်းနဲ့သိပဲအဲ့ဒီမှာခန္ဓာ၅ပါးပေါ်လိမ့်မယ်မျက်စိမှာခန္ဓာ၅ပါးရှိတယ်ဟုတ်ကလားအာယုန်တိုက်တဲ့နေရာခန္ဓာတွေပေါ်တာတင်လေဟဲ့အာယုန်တိုက်ခိုက်တဲ့နေရာခန္ဓာတွေပေါ်ထင်ရှားလာလိမ့်မယ်ဟုတ်ကလားဟေ့ဟိုဟိုကအနတ်နဲ့လာတိုက်ရင်ဟေ့အထင်းနဲ့သိပဲနံသိခွာသူလည်းသိတယ်သိပဲလေဟိုကအရသာယုံနဲ့လာတိုက်ရင်ဟောအထင်းနဲ့သိပဲ ကိုယ်နဲ့ကိုကိုချင်းလာတိုက်ရင်ကောဟုတ်ကလားလေလဲအပေါင်းစုလေတကယ်ရှိတာမဟုတ်ပဲသူ့ကိုဖူထပါကကွာရောဟုတ်ကလားဟုတ်ကလားဟိသူလည်းကာရပဲလေကိုလည်းကာရပဲလေနှာပြီးွားလည်းအပေါင်းစုထင်တယ်ဟဲ့ဟုတ်ကလားကိုကိုချင်းတိုက်တယ်လို့ခေါ်တာဟုတ်ကလားဗျာအဲဟိုဘက်ကရှိနေတဲ့ဒီ၅မျိုးရဲ့သဘောထင်တယ်ဟိအဲ့ဒါကြဒုဘက်ကမနှောနဲ့ဖမ်းတာဟုတ်သဘောကြမနှောနဲ့ဖမ်းတာ ဒီမှာလဲမနောတံဖတ်တအချင်းနဲ့ပြီးပါပဲဟုတ်ကလားဗျဒီလိုဆိုအာယတနာ15ပါးဟို15ပါးထင်တယ်ဟဲ့ဟေ့ကိုယ်ဘက်ကနေကြည့်ဟုတ်ကလားဟင်အကြောင်းကံ6ခုဒါကိုအာယတနာလို့သုံးကြသို့အကြောင်းကံလို့ပဲသုံးလိုက်ကြသို့ဟုတ်ကလားဟေ့မျက်စိနာနာတရားကိုသိလေဟုတ်ကလားသူ့ဘက်ကနေကြည့်အသင်ပါနာရတာအတွေ့သဘောဟုတ်ကလားတခါသူ့ဘက်ကနေကြည့်ဟုတ်ကလားသူ့ဘက်ကမျက်စိနာနာလျာကိုစိတ် တို့ဘက်ကအဖင်ဘာနာရတာအတွေ့သဘောဟုတ်ကလားပြုဟင်အဲ့တော့အပြန်အလှန်နဲ့ဟဲ့12မျိုးဒီပဲထင်တယ်သူ့ဘက်ကကြည့်လဲ12မျိုးပဲတို့ဘက်ကကြည့်ကော12မျိုးပဲဒါတယ်ပူသေးလားနောက်ထပ်လူမျိုးတစ်မျိုးတိုးရင်ဟောဒါပဲတင်တယ်ဟုတ်ကလားဟင်ဘာသာတစ်ဘာသာတိုးရင်ဟောဒါပဲရှိမယ်ဒါတယ်မဟုတ်ဟုတ်ကလားဟင်ဒါရှိတရားပဲမဟုတ်လား ဟုတ်ကလားအဲ့တော့တို့ဘက်ကရှိတဲ့ဟာလေသူ့အကြောင်းနဲ့သူဖြစ်တာတယ်နဲ့မျက်စိကလည်းဟိုတို့ယောဂီတို့ရဲ့ကံအကြောင်းတရားအတိုင်းထင်လို့လားကံတတ္တိအတိုင်းဒီမှာအကျိုးလာပေးနေတယ်ဟုတ်ကလားတချို့ကမျက်လုံးကျင်းတယ်တချို့ကကျဲတယ်တချို့မျက်လုံးလေးတွေကလှတယ်တချို့ကတော့ဖွေးတယ်ဟုတ်ကလားမျက်လုံးချင်းတူပြီးအလုံးချင်းတူကြပါလားဘာဖြစ်လို့တို့နောက်ခံကံအကြောင်းတရားမှမတူပဲပဲ တူလားအဲမတူလို့ဗျာဟင်ဟင်နားလည်းဒီလိုပဲထင်တယ်တူလားဟဲ့သူ့သူကံအကြောင်းတရားတိုင်းအကြောင်းတိုင်းသူ့ကံအကြောင်းတရားတိုင်းဖြစ်လာကြတာတွေထင်တယ်နှာခေါင်းလည်းဒီတိုင်းထင်တယ်ဗျာဟင်ဘကလည်းဒီတိုင်းထင်တယ်ဗျာကိုယ်လည်းဒီတိုင်းထင်တယ်ဗျာဟင်တချို့ကပုတယ်တချို့ကရှိတယ်တချို့ကဝတယ်တချို့ကပိန်တယ်တချို့ကဖြူတယ်တချို့ကညိုတယ်ဟုတ်ကလားအကုန်လုံးကျုပ်ကတော့ 6ပေလူသားလေးဖြူဖြူလေးဖြစ်စေချင်တာအဲ့တော့ဒီကလည်းဒုက္ခအကြောင်းတိုင်းဖြစ်တယ်ထင်တယ်ဟဲ့အဲအဲ့လိုပဲတစ်ဖက်ကအဖင်းကဟောဒုက္ခတတ္တိအတိုင်းထင်တယ်ဟဲ့သူ့အတန်ကဒုက္ခအကြောင်းတရားတိုင်းထင်တယ်ဟဲ့ဟုတ်ကလားတချို့ကြတော့အဖင်းလှတယ်မလှဘူးဟုတ်ကလားတချို့ကြတော့အပန်းစီလုံးနဲ့ရဲဟိုတို့ပြီးတာတယ်ကြီးညတယ်တချို့ကြတော့မစီလုံးဘူးဟုတ်ကလားဟဲ့အဲဒါနဲ့သူနောက်ခံကံအကြောင်းတရားတိုင်းထင်တယ် ဟုတ်ခလားဟင်အနံ့ကြတော့လေဒီတိုင်းမထင်နဲ့ကိုကူကထွက်တဲ့အနံ့နေလေတချို့ကြတော့အနံ့ဆိုးတယ်တချို့ကြတော့အနံ့ကောင်းတယ်ရှိသေးတယ်လေအတူတူပဲဟိုဘက်ကလည်းသူ့အကြောင်းကံနဲ့သူဖြစ်လာတာဒီဘက်ကတော့ကိုယ်အကြောင်းကံနဲ့ကိုဖြစ်တာဒါမို့တို့ဒါလေးတော့အာရဏလို့တုံးလိုက်ကြသို့ဟုတ်ခလားကိုဘက်ကလည်းသူ့အကြောင်းကံနဲ့သူဒီဘက်ကလည်းကိုအကြောင်းကံနဲ့ကိုဟုတ်ကလားဗျာအေးအဲ့ဒီ သူ့သူ့အကြောင်းကနဲ့သူဖြစ်ကိုအကြောင်းကနဲ့ကိုဖြစ်တယ်ပပင်းကြုံတဲ့နေရာကြမှာအကြောင်းပါတာတဲ့ဟင်အဲမိမိမျက်စိအဖင်းရိပ်ဟုတ်ပါအဖင်းရိပ်ဖြစ်ခဲ့ရင်မျက်စိထင်လိုက်အဲ့ဒီနေရာအာယုံနဲ့တို့တဲ့အကြည်တတ်နေဆိုရင်ကိုကပဲလိုက်ရှာကြည့်ကြည့်သူကပဲလာတိုက်တိုက်တိုက်မှသိရတာတဲ့ကွကိုကအတိုက်ကိုကွဒီကအခါကိုကွဟုတ်ကလားတိုက်မှသိရပါတဲ့ဟုတ်ကလားဟိအဲ့တော့ဟိုအဖင်း သူ့ဟာသူသွားတာကိုကိုမျက်စိရှိလာသွားရင်မမြင်လိုက်ဘူးလားဒါအကြောင်းရင်းတိုက်ဆိုင်လို့ထင်တယ်အကြောင်းတိုက်ဆိုင်လို့ပါဟုတ်ကလားသူ့ဟာသူလမ်းဖြတ်သွားတာလေဟင်ဒုမျက်စိရှိဖြတ်သွားတော့မြင်ပြီးထင်တယ်ဟဲ့မြင်ပြီးထင်တယ်ဟဲ့ဟင်ဒါအကြောင်းရင်းတိုက်ဆိုင်တာထင်တယ်ဟုတ်ကလားအဲတကားအပန်ကလည်းတို့ဗျာဟင်ဒီကြောင်တောင်ဘက်ကဆိုညဆိုဇတ်တုံတောင်ခင်းသွားပြီ ဟုတ်ကလားအဲသူသူတချင်းဆိုသွားတာအဲ့ဒါကဟိုယောဂီတို့ကိုဟောဒီဟာတွေပြင်းရှာရောဟုတ်ကလားကြွာတဲ့တုန်းကဖူနေကြတယ်သူမဆိုရရှာဘူးသူ့ကိုယ်ကငါဖူပြီးသွားပါမလေအဲ့လိုဆိုဆိုတာနဲ့တူတယ်ဟုတ်ပါဘူးဗျာဟင်ဟုတ်ပါဘူးဗျာယောဂီတို့ကဟောအဲဓမ္မဟောအဆောင်တွေကနေဟောအတန်လေးကကောင်းဟင်းဘက်နင်းနဲ့အဲ့လိုတင်တယ်ယောဂီတို့ကနားထောင်တာတယ်နောက်ကတော့မထောင်ဘူးတဲ့ဟောဗျာ ကြာကြာယုံမဲနေမှာပါဗျာခမညာဟင်သူတေသူတမတ္တနေမှာပါသူတို့ကဟင်ဟင်ဒီကလည်းဟိုသူတို့တခြင်းနားထောင်လို့လာတာမဟုတ်ဘူးတရားအထုတ်မလို့လာတာကိုယ်เจ้าနဲ့ကိုယ်ပါသူတို့ကလည်းညာကြီးတကောင်ဟိုဘက်ကိုတစ်တီဝါတယ်သူတို့ဝန်စာရေးလို့ရင်းနဲ့ဟုတ်ကလားစိတ်ခြောက်ချားလို့တာသူတို့ဆိုကြတာသူတို့လည်းသူတို့เจ้าနဲ့သူတို့ပါဟုတ်ကလားသူလည်းသူเจ้าနဲ့သူကိုလည်းကိုเจ้าနဲ့ကိုဟုတ်ကလား သူတို့ဟိုကြည်ချင်းနာလောက်ကဖူတုံးကယောဂီတို့နာကြားသလားဟာသူတို့ဟိုဖူကုန်းလောက်ကြမှာဆိုရင်ဟောယောဂီတို့နာကြားသလားဟဲ့ဒီနာကြမှာအကြောင်းရင်းတိုက်ဆိုင်မှကြားရတာပါဟဲ့ယောဂီတို့ကြားကျင်လို့ကြားလို့ရသလားမရပါဘူးအကြောင်းရင်းတိုက်ဆိုင်မှဒါဟိုပဲအကြောင်းပါတယ်လို့ပြောတာထင်ဟဲ့ဟင်ဒါအကြောင်းကြီးတိုက်ဆိုင်မှာအကျိုးတစ်ခုပေါ်တာအဲ့တော့တို့အဲမျက်စိမှာဖြစ်ခဲ့ရင် တစ်ဖက်ကအဖင်းကဟိုဖြတ်သွားဖြတ်လာနဲ့တိုက်ခိုက်ခဲ့ရင်ကြည့်ဖို့မျက်စိကြည့်တာကဖမ်းတယ်လေအဲ့ခါကျတော့ဂျားကပြီးသွားလေးပေါ်လာတယ်ထင်တယ်မြင်ပြီးဟုတ်ကလားအဲ့တော့မြင်ပြီးဒီသုံးခုရှိတယ်ထဲမှာဟင်မျက်စိကဟင်ဟိုအယုတ်ရိတ်ကိုသူကထင်ပြလို့ရသလားသူ့ဘက်ကဟုတ်ကလားဟင်ဟိုအဖင်းဘက်ကဟောမျက်ကြည်ဓာတ်ရှိသလား သူကလည်းသူ့သဘောသူဖောက်နာထင်တယ်မျက်ကြည်တတ်တာဟောသူတို့နှစ်ခုကထိကြိုက်တော့ပေါ်လာတော့ပြီးတာဖြစ်ရဟောဟုတ်ကလားသူလည်းသူ့သဘောသူဖောက်နာပဲဟုတ်ကလားဗျဒီဘက်ကအကြည်တတ်ကလည်းသူ့သဘောသူဖောက်အကြည်တတ်ပြီးအသိမဟုတ်ဘူးအသိတတ်ကလည်းအကြည်မဟုတ်ဘူးဟုတ်ကလားဟုတ်ကလားဟောသူကအပြဒီကအကြည့်ထင်တယ်သဘောချင်းတူလား ဟင်ဒီဟိုကတားတယ်ဒီကကြည့်တယ်ဟင်အဲ့မှာဟိုကထားပြီးတယ်ဟုတ်ကလားပြီးတာကတော့ကြည့်လို့ရပါလားအဲ့ပြီးတာကပြလို့ဟောရပါလားအဲပြီးတာကပြလို့လည်းမရဘူးကြည့်လို့လည်းမရဘူးသူကပြီးတာပဲသူတော်သူဖောင်းတာတယ်ဟင်အဲ့တော့ဒီသုံးခုဟာသူသဘောသူဖောင်းတဲ့အတွက်ဒါကိုဓာတ်လို့တစ်ခါထသုံးတယ်ဒီဘက်ကသက္ကုဓာတ်ထင်တယ်ကိုဘက်ကရူပဓာတ်ထင်တယ်ကိုကဟိုမျက်စိကနေပြီးတဲ့အတွက် မြင်ပြီးဖြစ်လို့သကုဝိညာဏဓာတ်လို့သုံးတယ်ဟုတ်ကလားသူ့သဘောသူဆောင်တာထင်တယ်ဟုတ်ကလားအဲ့တော့ယောဂီတို့ကအာထုတော်ဟောဟိုလေလေးကိုရှူလိုက်ဘူးလားဟုတ်ကလားကျူတော့ဟိုမိမိဘက်ကဆွဲယူလိုက်တဲ့အတိုင်းလေလေးကနှာခေါင်းလာမထိဘူးလားထိတော့မသိဘူးလားဟုတ်ကလားဒီလိုဆိုနှာခေါင်းကတိုက်လို့ရပါလားမရပါဘူးလေရောခံလို့ရပါလားမရ ဟင်းသိတာတော့ဝင်ပြီးတော့တိုက်လို့ရပါလားတိုင်းဘာဖြစ်ကြတာတို့ဟုတ်ကလားမနေ့ကတို့လာကြောက်တော့တပည့်တော်ရှူတာဖျားဟုတ်ဘယ်လိုရှောက်တော့မနေ့ကရှောက်တာတပည့်တော်ရှူလိုက်တော့ဖျားဘယ်လိုထင်လဲဟင်မနေ့ကဘယ်လိုရှောက်တော့ကလားတပည့်တော်ကြီးဘယ်နာပါတော့ခုနဟင်ဟုတ်ဗျာသူတော်သူဆောင်တာလေ ဟင်ဒီဘက်က လေဟာလဲလေတတ္တိသူတတ္တိသူပြသွားတယ်ထင်တယ်လေရတတ္တိဒီလှုပ်ရှားတာတော့သဘောထင်တယ်ဟတ်ကြပါတယ်သူနောက်ကကပ်ပါသွားတဲ့တေသောကဟောဟိအခုကဟောဟော့ကျုပ်ကဟောလို့အေးတယ်ဟော့ကျုပ်ကဟောလို့ပူတယ်နဲ့တွဲသူတတ္တိသူပြောသူသူတတ္တိသူပြောသွားတာပဲဟင်အဲ့ဒါတို့ဟိုပဲတောင်မက်ကနေတချင်းဖူသွားတဲ့လေသမားနဲ့တူတာတယ်ယောဂီတို့နှခေါင်းညောတန်ရာတွေကယောဂီတွေနဲ့တူတာဟုတ်တယ်ဟင် ဟုတ်ကလားဟိဒီအဲတို့နှကောင်းရတဲ့တန်ရတဲ့နေတဲ့ယောဂီတွေနဲ့တူတာဟဲ့လေကလည်းဝင်လိုက်ထွက်လိုက်နဲ့ဟိုဘက်ကဟိုခေါ်ချုပ်ခေါ်ပြန်မောင်းနေတယ်လှဲနဲ့နှုံးတူထင်းနေသူ့လို့သူ့လို့တာတရားလည်းသူ့လို့သူ့လို့တာဟုတ်ကလားအဲ့မှာထားသိတာထင်တယ်သိတာလေးရောဟင်ဟုတ်ကလားဝင်သိရအဝင်ကြောင့်ဖြစ်တာထင်တယ်ထွက်သိရထွက်ကြောင့်ဒီလိုဆိုဝင်သိဖြစ်ခဲ့ရင်အဝင်ကဖြစ်တာပေါ့ဗျာထွက်သိဆိုထွက်ကဖြစ်တာပေါ့ဗျာဟောပေါ့ဖေးပါသားတွေပေါ့ဗျာ ဖေးပါသမီးပေါ့ဗျဟုတ်ကလားဟုတ်တယ်တဲ့ဟဲဟဲဟဲဟဲဟဲငါမို့လို့လဲဝရိယနဲ့ဖြစ်တာဟုတ်ကလားဝရိယမို့လို့လဲကံနဲ့ဖြစ်တာဟုတ်ကလားဟဲဟဲဟုတ်ကလားကာယကဖြစ်လို့ကာယဝိညာဉ်လို့ပြောတော်လည်းပဲဘာမဟုတ်တာပြောအောင်မယ်ဟိုတို့ငငယ်တုန်းကတော့ဒေစီကျော်ဝင်းကိုဟဲ့ အခုတော့မို့မို့မြင့်အောင်တင်တယ်ဟင်ဟိုမြင့်အောင်ရဲ့တမီးမို့မို့မို့မြင့်အောင်ခေါ်တာသူ့သူ့နာမည်ရင်းကမို့မို့ဘူးသူ့နာမည်ကမို့မို့ဟိုရုပ်ရှင်မင်းသားမြင့်အောင်ရဲ့တမီးဖြစ်လို့မြင့်အောင်ရဲ့တမီးမှသိအောင်လို့မို့မို့မြင့်အောင်ဟုတ်ကလားဒီလိုဆိုမြင့်အောင်တမီးပေါ့ဟုတ်ပါငါမို့လို့ဟုတ်ပြီတဲ့တရားတို့ဟာတွေတော့ ဧကေတောကြောင့်သို့